ယမௌဒာမိတဝရိထနမောတသဗ္ဗဂဝတောအရဟတောသမ္မာသမ္ဗုဒ္ဓัสสะ စင်ကြယ်တော်မူ၍တလောကလုံးဤပူဇော်ထူးကိုခံယူတော်ထိုက်ပေသောမြတ်စွာဘုရားတိစီယာမှန်သမျှမကြံရအောင်သူတော်ဘာထံနီးမခံပဲ ကိုယ်ပိုင်ညာအဟုန်စွမ်းဖြင့်စူးစမ်းရှာဖွေကမင်္ဂစွာတိမိတော်မူပေသောမြတ်စွာဘုရားငါတို့အများဤအာထာကိုရာရှိခိတော်မူသောထိုမြတ်စွာဘုရားအား ယူသည်မြတ်တို့လက်ဟုတ်မိုး၍သုံးကြိမ်တိုင်တိုင်ရှိခိုးပါ၏အရှင်ဖေဟာသို့ဗုဒ္ဓသနာဆောင် ခြင်းမှုကိုအပြည့်ဝပေးတော်မူသောမြတ်စွာဘုရားကိုကိုယ်ကိုရာဟုသုံးကြိမ်တိုင်တိုင်မိဝဲစိကတိမှတ်ပါ၏လူအစဉ်တန်းကိုမြင့်တင်ပေးသောတရားတော်ကိုကိုယ်ဝေယဟု သုံးကြိမ်တိုင်တိုင်မိဝဲစိကကိမပါ၏တရိယာနဝဝေတံဃာတော်ကိုကိုယ်ဝေယဟုသုံးကြိမ်တိုင်တိုင်မိဝဲစိကကိမပါ၏တရဏဂမနာပရိပုံဏသုပန္နရိပါဒံ တိတံမေတိလံမကဖလညာနသမကဖလညာနသပစ္စယောဟောတုအပမတေနသမ္ပါတိသာ ရေကလူရဲလို့ဖြစ်လာပြီဆိုလို့ရှိရင်လူလောကမှာစောင်းနေပြည်လေပြီးတော့မျက်နှာမငယ်ဖို့ရဒါနကုသိုလ်ဒါနပုံညပြုရမယ်လို့ပြောတော့ပါတယ်စင်စင်ကြဲကြဲဒါနပြုတဲ့ဖို့စင်ကြဲဒါနပြုတဲ့အတွက် အခြေခံကိုကြီးလမ်းကြောင်းလည်းပွင့်ထွက်သွားတာပဲတမှုခုံအစရှိတဲ့အပြုမူတွေကိုရှောင်တိန်ဖို့ရာအတွက်ဘာမှမခက်တော့ဘာဖြစ်လို့လဲဆိုတော့ဒါနပြုစဉ်ကာလကတပည့်ဆုံးရောက်တဲ့တကူကောင်းဆန်တို့မုံကြီးတဲ့ဒေါသတို့ရစ်စစ်တဲ့ဒေါသတို့အခြေကောင်းတော့မှမသိတဲ့ ကိုယ်ဝေမှုမတိတမှုမောဟတို့ကထိုက်တန်သမျှကင်းနှင်နေတော့အဲ့ဒါကနေရှောင်တဲ့အရာတွေရှောင်ဖို့ရန်အတွက်လမ်းပွင့်ထွက်သွားတယ်ပွင့်တဲ့လမ်းလိုက်လာတဲ့အခါလိုက်လိုက်တဲ့ကိုမှုနှုတ်မှုကိုမှုရနှုတ်မှုရလေးတွေမတရားတဲ့ကိုနှုတ်အပြုမှုတွေကိုရှောင်တဲ့အတွက် ပြောစရာကဲစရာပြစ်ကင်းပြီးတော့သတ်ရှင်းလာဖို့အေးချမ်းလာဖို့နှစ်သက်စရာဖြစ်ပုံပေါ့လေလက်တွေ့ရှောင်နိုင်တဲ့အတွက်လောလောဆယ်အကျိုးရပုံလေးတွေပေါ့လေကိုယ့်ကိုယ်ကိုလည်းထိမ့်သိမ့်နိုင်ပြီးတော့သူတစ်ပါးကိုလည်းမထိခိုက်ရအောင်ကာဝယ်နိုင်မှုကိုယ်ရည်စားတရားရှိပြီးတော့သူတစ်ပါးကိုမထိခိုက်ရအောင်ကာဝယ်ဆောက်ရှောက်ခြင်းဖြင့် ကိုကိုကိုလည်းပဲနိုင်နိုင်နေနေပေါ့လေထိမ့်သိမ့်ပြီးတော့ဖြစ်သွားပုံပဲမနကောင်းပါလေတော့အဲ့ဒါရှိရှိသောဘဝလေဒါလည်းရှိခဲ့ပါလားရှိကကောင်းလို့ယခုကောင်းကြုံရတာယခုကောင်းရင်ဒီလိုအကောင်းမျိုးလည်းပဲအစားပြန်ရမှာပါပဲဒါပေမဲ့လို့စီးပွားရေးလုပ်တဲ့အခါမှာ ငွေရည်တည်ပြီးတော့စီဝါရေးလုပ်တော့မရှုံးပေမဲ့လို့အမျက်လောက်တာအရင်လောက်တာပြန်ရရဲ့စီဝါရေးတော့မဟန်ဘူးအမျက်ထွက်ဖို့အရေးကြီးပါတယ်ညသောအပြင်အခုဘုရားဘာသာဝင်လို့ဆိုရတဲ့ပုဂ္ဂိုလ်တွေတော်မှရှိရကောင်းလို့ယခုကောင်းဆိုတာတော်မှသိမလွယ်လာဘူး အရေးရှုံဖို့ဥတည်မှုတွေအသိများနေပါလားအရေးမရှုံရအောင်အရေးတော့ပြန်ရအောင်တော့ကြိုးတော့ကြိုးစားပဲဒါပေမဲ့ဒီတစ်သက်မှာတော့အဲ့ဒါနဲ့ပဲပြီးသွားပြီးတော့အရင်လောက်ပဲပြန်ရတဲ့ဟာနဲ့ပဲတင့်နေပြီးတော့နေကြတာလည်းအများကြီးရှိပါတယ်ဒါကမလို့ကြာရင်အရင်ငုတ်တတ်တယ်အရင်ပြုတ်တတ်တယ် အရင်ကအရင်ပြုတ်သွားပြီဆိုလို့ရှိရင်တော့အဲ့ဒါဆင်းရဲဒုက္ခတွေနဲ့တွေ့နိုင်တာပဲမိဘမကောင်းတာတွေနဲ့ဆရာသမားမကောင်းတာတွေနဲ့ရဟမကောင်းတာတွေနဲ့အုပ်ချုပ်တဲ့ပုဂ္ဂိုလ်တွေမကောင်းတာတွေနဲ့ကြုံပြီဆိုလို့ရှိရင်တော့အများမိုးခိုက်တွေတောက်တယ်လို့ပြောလေလိုက်တောက်ရလို့ရှိရင်တော့အရင်ကအရင်ပြုတ်သွားမှာအရင်ရှုံးသွားမှာပဲအဲ့ဒါဒီကိုယ့်ဘဝကိုတွေ့ရပါတယ် တွက်ပြီးတော့အမျက်ထွက်ဖို့ရာအတွက်သိအကြီးကြီးရဲ့မြတ်စွာဘုရားလည်းပဲဘဝအမျက်ထွက်ဖို့ရာအတွက်အောက်တန်းစားလောဘဒေါသမောဟအကြမ်းလာလူတွေကိုတရားတွေအထုတ်ပြီးတော့ဖယ်ရှားပလိုက်တာဘာမှဖြစ်တော့မြတ်စွာဘုရားအမြင့်ဆုံးအမြတ်ဆုံးဖြစ်လာတာအမြတ်အများဆုံးဖြစ်လာပဲဘာလို့ပါရမီဖြစ်လာတဲ့ဘုရား အဲ့ဒီအကျိုးတွေနားလည်ထားတော့မိခိုးနေတဲ့တ attva တွေလည်းပဲရရှိတဲ့ဘဝအရေးလေးကိုရည်တည်ပြီးတော့ဗောလေအမြတ်ထုတ်ဖို့ရအတွက်အခြေခံကိုကြည့်ဒီလာဒီပြည့်စုံတာမကပဲနဲ့စိတ်နေစိတ်ထားတဲ့အသိဉာဏ်နဲ့အသိမှန်တွေဖြစ်ဖို့ရအတွက်ကရုဏာရှိထားပြီးတော့ကျင့်တာတနာပြီးတော့ဗောလေမမကံကတရားတွေဟောခဲ့တာ အဲ့ဒါအရှင်တိုင်းခွေးတို့ကတော့အခုပြောပြမှာပါပါဘုန်းကြီးတို့ပြောတာဘုန်းကြီးတို့ဟောတော့မဟုတ်ဘူးဆိုတာပေါ့လေလွန်ခဲ့တဲ့နှစ်ပေါင်း2500ကျော်လောက်ကအိန္ဒိယမှာပွင့်ထွန်းပေါ်ပေါက်တဲ့ပေါ်ပေါက်ခဲ့တဲ့မြတ်စွာဘုရားဟောတော်တာဆိုတာပေါ့လေလူသေးသေးနဲ့နားထောင်ပြီးတော့ကိုယ်ဘဝမြတ်ထွက်အောင်ပေါ့လေကြိုးစားကြဖို့ပါပဲ။ Since a few nights ago, Sarah has been be- preaching that while we are becoming as a human being, we cannot spend our lifetime only by pursuing on on working for the good health to be in uh, to be able to have a good comfortable life that is not yet enough as a human being so that's why Sarah encouraged us to do dana, that is the charity or generosity. So by doing this generosity, it is also important to practice systematically and properly. If we, if you do practice systematically and properly, then this practice will open the path to attain the good conduct. So if you have the good conduct, then there is no more of selfishness. There is a little bit or more of thinning out moha, that is the delusion. Our deluded mind will be thinning out uh, time after time. So in that way, we will be also opening the path that to clean up from the speech and from the deeds. So there is no more of doing any kind of evils or no more of doing any kind of unlawful act, so that you become an adorable person. You are a calm and peaceful person. Once you become a calm and peaceful person with the knowledge, then not only for yourself you are good, you are bringing in goodness for the others as well. So if you are bringing in goodness for the others, that means you are also protecting or guarding for the other's benefit. So now we can assume that because in our previous lifetime we were good, that's why now we become as a human being. In this lifetime too, if we are doing good, in the future lifetime too, we will be enabled to become a good being. But for this lifetime, if we are doing so, it is somewhat like we are doing a business. When we are doing a business, we invest some amount. And by doing this some amount of investment, we need to have profit. But if we are just doing the business without any gain or no profit, only your investment will remain in yourself. So if that investment is remain in you and no profit at all, then at one time this investment could become thinner and at one time you may have you may be at loss. So if you are going to meet with uh, bad parents, if you are going to meet with bad teachers or bad monks or bad governments, then that is not good for yourself. We must know what is the good life we have to pursue and we must know how to gain the good life is very important for us. That's why now we are starting to practice in accordance with our Buddha's teaching. So as for the Lord Buddha who have perfected his different kinds of perfections and as Buddha have expounded by following the path of the Dhamma as or the teaching, then there will be only the profits, only the gain is there, nothing to lose. So if we are able to follow the path of the Buddha's teaching, then first of all, we need to have a fundamental sila, that is like a basement or a base or a foundation. So if we have that sila good, then with that sila, by having the compassion as, as expounded by the Lord Buddha, those dhamma were handed down from the Lord Buddha to the teachers from generation to generation of the bhikkhus, now up till to the current teacher as well. So those dhammas were expounded by the Lord Buddha about 2,500 years ago, and Searo is now preaching the same thing. Searo says he is not giving by his own thoughts, but he is delivering the speech or the Dhamma that expounded by the Lord Buddha. ရှိကကောင်းလို့ယခုကောင်းဆိုတဲ့ဆိုရိုးစကားအရဒါနကုသိုလ်လည်းပြည်ပြည်သားသားတော့လုပ်ပါရဲ့အခြေခံကိုကြီးဒီလိုလည်းပြည့်စုံပါရဲ့ဝေလုံကန်ဤအခါမှာတခုခုဆွဲလမ်းပြီးတော့ ဘဝပြောင်းရမယ်ဆိုလို့ရှိရင်ပြုထားတဲ့သီလကုသိုလ်လေးတောင်မှဘဝကောင်းမရောက်နိုင်ပါဘူးလမ်းလွဲသွားတတ်ပါတယ်ဒီတော့ဒါလေးလောက်နဲ့မလုံလောက်ဘူးလူဘဝကောင်းတာနတ်ဘဝကောင်းတာရတာပါသူကတော့အရှင်တန်မြင့်တယ်လို့မဆိုနိုင်ပါဘူးမလုံလဲလို့လဲကုသိုလ်လေးနဲ့နတ်ပြည်ရောက်သွားတဲ့အခါ ကိုရောက်တော့လက်စိတ်ချမ်းသာတွေကအလုံးကောင်းတော့အဲ့ဒါတွေမဲမောပြီးတော့နတ်ကံကုန်ချမ်းသာတယ်ပဲအချိန်ကုန်ပြီးလူပြေကလှုပ်တော်တယ်ကုသိုလ်လည်းကုန်လဲကုန်ရောပေါ့လေအဲ့ဒီနတ်တွေဟာအောက်တန်းကြတာတွေအများကြီးပါပဲတထွေးကြီးပဲလူပြေလောကမှာလည်းပဲထုံနည်း၎င်းပဲလောကီပညာတွေတက် ရုပ်ပြည်ပါရင်အသုံးချတော့စာအုပ်နေပြေလဲအပူရှံလဲလည်းရှိအစစရာပေါ့လေအရှင်ပြေးနေတယ်ကျမရလည်းကောင်းအတိုင်းဝရလည်းကောင်းဆိုတော့အဲ့ဒီတဲ့နှစ်မွန်းပြီးတော့ပေါ့လေဘဝအရင်ပြုတ်စေတတ်တဲ့ကုသတရားတွေပြက်ပြီးဆိုလို့ရှိရင်တော့အရင်ရှုံးတတ်တဲ့ အရေးလုံးပြန်မရဘူးဆိုလို့ရှိရင်တော့လူဘဝအလှဝေးသွားပြီတခါတော့အရေးရှုံးလိုက်လို့ရှိရင်အဲ့ဒီအရင်လမ်းစပြန်ပြီးတော့ရောက်ဖို့ရတဲ့တိတ်မလွယ်တော့အဲ့တော့ခုဒီအရင်လေးကို အကြောင်းပြုပြီးတော့ဗောလေအရင်လေးကိုအာကုရခုဖြူပြီးတော့စိတ်နေစိတ်သားနဲ့အတိညာ တန်ရှင်းတဲ့စိတ်တွေအတိညာနဲ့အတိမှန်တွေပေါ့လေဖြစ်အောင်ကြိုးစားလို့အနည်းဆုံးတစ်ပတ်တစ်ခုလောက်ရသွားပြီဆိုလို့ရှိရင်တော့ဘဝအမြတ်ထွက်လာပါပြီထွက်လာတဲ့ဘဝအမြတ်ကလည်းဘယ်တော့မှမရှုံးတော့ဘူးဓမ္မအခုကာလအဲ့ဒီအခွင့်အရေးကြီးရနိုင်ပါတယ်ဘဝအမြတ်ထွက်အောင်တေချာတဲ့ဘဝအမြတ်ထွက်အောင်ရနိုင်ပါတယ် ရနိုင်တဲ့အခွင့်အရေးရှိရတဲ့ကိုကဒီဘက်ကိုမလှည့်နိုင်ပဲနဲ့လောကိကိစ္စတွေနဲ့အခြေကုန်မယ်ဆိုလို့ရှိရင်တော့ရှေ့ဆက်သွားဦးမှာပဲမိစိုးဖဆိုဆရာသမားဆိုအကုရအဆိုးတွေနဲ့ပေါ့လေမိကိုရအဆိုးတွေနဲ့ကြုံပြီဆိုလို့ရှိရင်တော့မြန်မြန်အရင်ပြုတ်တတ်ပါတယ် အဲဒီလိုဆိုလို့ရှိရင်တော့ကိုယ့်ဘဝအခက်အခဲရှိနေပါတယ်ဒီတော့စိတ်လေးစိတ်ထားနဲ့အတိညာအတိမှန်ကျင့်တော့လောက်အောင်ဖြစ်ပွားစေပြီးတော့ဗောလေဘဝအမြတ်ထွက်ဖို့ရာလိုအပ်ပြီဆိုတော့ဗောလေစိတ်ကောင်းတဲ့အတိညာဖြစ်ဖို့ရာအတွက်လိုအပ်ပြီဆိုတော့ဗောလေဒါကို As Sarah explained, because we were good in the previous lifetime, then we are becoming as a good person in this lifetime. So by practicing dana systematically and also observing the sila or morality, that is the good conduct, then just by having these two good qualities alone is not good enough for a person. Supposing if you are in a dying state, on your deathbed, yes, when you are at the door of death, but although you may have a good sila, that is not good enough for a person to go further in the cycle of suffering. So, um, it is not enough for a person to have a good sila, but alone, because when you are on the deathbed, although you may have good sila, that will conduce one to become a good human being as well or a good divine being. But once you become a good human being and a divine being, especially in the divine plane, you will have so many wealth and happiness to uh, to immerse in. Once you are immersed in your divine happiness, and once you have spent the lifetime in that happiness, then at one time, once that uh, condition is ceases, then you become again as a lower beings. So, as a, this is somewhat like uh, in our worldly life, in our worldly life, we have to educate ourselves to have a comfortable life. While we are having a good health, while we are having a good lifestyle, then just by spending and pursuing on this worldly nature, that is somewhat like you have lost your investment. That's why uh, if you have done something wrong in this lifetime, then your conduct is destroyed. If your conduct is destroyed, then becoming as a human being is also a loss. So if you are having a loss in this lifetime, then in the next life, from hereafter, it is difficult for one to become as a human being. To get a good life here and after is, it is very important for us to attain the clean and pure mind. By attaining this, clean and pure mind, and if we train our, cultivate our mind to attain the knowledge, at least by attaining the first stage of Mega and Palanyana, then that is the time we are gaining or we are having the profit. And that profit is the sure profit that will never let you down anymore. So this is the real profit. So, and Cheryl explained that this is the era, this is the time that we are capable to uplift ourselves to attain that profit. But if we cannot achieve to even to be, attain the first stage of Mega and Palanyana, then at the end of this Lokiya life or mundane life, then in the future we don't know whether we are going to meet with bad parents, bad teachers, etc. So if we have to happen that way, then what is happening we are losing our investment. We are losing our life as well. That's why it is important to keep our mind in a proper way. To keep our mind in a proper way is we need to have knowledge. To have knowledge only by having this knowledge and uplifting ourselves, then this is the time we are having the gain or profit in life. So how to gain the profit in life? This Sarah will start today's preaching, tonight's preaching. အဲ့ဒါလိုစိတ်သက်တွေတန်ရှင်းပြီးတော့အတိမှန်နဲ့အတိမှန်နဲ့အတိညာနဲ့တိုးလာဖို့ရည်ချက်ပြီးတော့ပြည့်စုံဖို့ဆိုတာကတော့တမယောကြအယူဆနဲ့တော့မရနိုင်ပါဘူးတမယောကြဆိုတာကရုပ်ပွားတော်တွေများများထားရှ िख ိုး ပုံတော်လောက်မှသာစိတ်ကရှိပြီးတော့ဂုံတော်မရောက်ဘုရားရှိထားပြီးတော့ပြောကြည့်ရလျှောက်ပြောတာတွေလုပ်လာမှရှိသေးတယ်ဂုံတော်ပရိစိတ်ဓာတ်တို့ဘာလို့လဲရှိပါသေးတယ်တကိုးကြီးဖျားတွေလျှောက်ပြီးတော့ဖူးတာလည်းရှိသေးတယ်အိန္ဒိယတို့ဘာလို့သွားပြီးတော့ဘုရားဖူးတာပေါ့လေအိန္ဒိယဘုရားဖူးသွားတယ်လို့ရှိအပယ်လေးပါးပြိပြီဆိုတော့ လွဲချော်တဲ့အသည့်ဉာဏ်နေနဲ့ပေါ့လေအဲ့ဒါလေးနဲ့တင်းတယ်ပြီးတော့ကျေနပ်နေတာလည်းရှိပါတယ်နတ်တွေကိုကိုယ်တော်လည်းရှိပါတယ်အဲ့ဒါတွေကတော့စိတ်တန်ရှင်းဖို့မလွယ်ပါဘူးဖျားရှိခိုးနေတဲ့တောင်မှကြားရဲကြားရဲမှာဟိုစဉ်းစားဒီစဉ်းစားနဲ့လောဘပြည့်စရာစဉ်းစားလောဘတွေဖြစ်နေမကျင်တဲ့စရာစဉ်းစားလို့ရှိရင်မကျင်တော့ဘူး ဒေါသတွေဖြစ်နေတာတူဝေးတဲ့မောဟကတော့အများနဲ့ပါနေတာပဲအကုသိုလ်စိတ်ဖြစ်တဲ့သူကပါနေတာပဲတခဏလေးဖျားရှိခိုးတော့မှဖြောင်းဖြောင်းမခိုးနိုင်တယ်လည်းအများကြီးရှိပါတယ်အဲ့ဒါကတော့တမျိုးကြလို့လို့ဆင်ပါပဲတချို့ဆိုလို့ရှိရင်တော့သူစိတ်ကောင်းရှိလို့ဖြစ်အောင်လုပ်ဖို့မလိုဘူးတဲ့ငကောကသူ့မှာ စိတ်ကောင်းရှိပြီးသားပဲတဲ့သူကမတရားမလုပ်ဘူးတဲ့အဲ့ဒါလေးနဲ့သူအထင်နဲ့ပေါ့လေကျေနပ်ပြီးတော့နေတဲ့ပုဂ္ဂိုလ်တွေလည်းအများကြီးရှိရပါပဲအဲ့ဒီပုဂ္ဂိုလ်တွေကြတော့အစွဲအသားနေတော့ဗုဒ္ဓအလိုကြလိုပါသေးတယ်လို့သွားပြောလည်းပဲလက်မခံတော့ဘူးဘာလို့ဆိုတော့သူကပြည့်စုံပြီလို့ထင်နေတာပေါ့အဲ့ဒီပုဂ္ဂိုလ်တွေလည်းမရပါတယ်တော့ အခုလက်ရှိဒါနာလေးသီလလုံးနေတာမလုံလောက်ဘူးလို့နားလည်လို့ရှိရင်လူသေးတာလူသေးမှသိလို့ရှိရင်ရှေ့ငါတို့ဆက်ဖို့ရှိပါသေးသလားအဲ့ဒါတွေဘာမှဘာတွေဘာလိမ့်ဆိုတာပေါ့လေအဲ့ဒါတွေတော့ရှိသေးတယ်ဆိုတော့ယုံကြည်အဲ့ဒါတွေသိလို့တဲ့ဆန္ဒရှိပြီဆိုလို့ရှိရင်ရှေ့တိုးလာတာပါပဲအင်း ဒီနီးမှနေရှားလာတာပဲ။ဘာလို့ဆိုတော့အရန်ကျင်လို့လည်းရမှာမရပဲကိုစိတ်လေးစိတ်ဓာတ်လေးတန်ရှင်းမှုဆိုတာကဒီနီးမှရှားတဲ့ခါကျတော့တကယ်ကလျာဏမိတ်တာခေါ်တဲ့မိကောင်းဆွေကောင်းဆရာသမားကောင်းတွေရှားလာတာ။သိချရတဲ့ပုဂ္ဂိုလ်တွေကတစင်ပြောလို့အသိရတော့လည်းရှိတယ်။စာအုပ်စာရံတွေဖတ်တာလည်းရှိပါတယ်ဓမ္မအဲသူကသူရှားပွေးလာတာပဲ။ စာအုပ်ဖတ်လို့ပဲဖြစ်ဖြစ်တကယ်ဆရာဝန်သမဂုံတွေကပဲညွှန်ကြားလို့ပဲဖြစ်ဖြစ်ကိုကယူသေးသေးလေးလေးစားစားနဲ့နားထောင်ပြီဆိုလို့ရှိရင်ကျင်ဒီအမှန်နဲ့သိလာတာပဲစိတ်တန်ရှင်းအောင်လုပ်တဲ့နေသိလာတာပါပဲကျင်ဒီမှန်ရမသိတာတဲ့လေ့လာပယ်ဖြောက်တယ် ဒီနည်းမှရောမသိလို့ရှိရင်လေ့လာပြီးတော့ဖြောင်းပြပါတဲ့စိတ်ချရတဲ့စာပေတွေစာအုပ်တွေကြည့်ပြီးတော့လေ့လာပြီးတော့ဖြောင်းပြစာပေသီးနဲ့အချင်းချင်းဆွေးနွေးပြီးတော့ဖြောင်းပြမတရားခေါ်ကြတဲ့အချက်တွေကိုလည်းပဲယုံသီးသီးလေးလေးစားစားနားထောင်ပြီးတော့ခုနစိတ်တရှိအောင်ပြုလုပ်တဲ့နည်းတွေပေါ့ဒီမသိတာကိုဖြစ်ဖြစ် ကိနီမာယာမတိရာလေးလာပဲဖြောက်လေဒါမြတ်စွာဘုရားဆုံးပါပဲစာပြောပြောလို့ရှိရင်တော့တုတ္တမယခေါ်တာပေါ့လေတုတ္တမယဒီလမ်းကြောင်းမှမှတဏှရှိရင်လမ်းကြောင်းမှမှတော်ပြီးတော့အတိညာဖြစ်လို့တဲ့ပုံကိုယ်တွေဟာပထမဆုံးကိနီမာပေါ့လေတုတ္တမယညာ ကြားသိညာရအောင်လုပ်ပါအောင်လို့ဒီလိုဆိုလိုပါရတာဒါကစာစကားဖိစကားအများနာလည်းဖို့ဆိုတာတော့တဏ္ဍရှင်းချင်းလမ်းကြောင်းဖြောင်းပြောက်အတိမနဲ့အတိညာနဲ့ဖြစ်ဖို့ရာအတွက်လမ်းကြောင်းဖြောင်းပြောက်ရှောက်ချင်တယ်ဆိုလို့ရှိရင်ပထမဆုံးရှောက်တဲ့နည်းတွေပေါ့လေလမ်းကြောင်းမှာနည်းတွေသိပါအောင်လေ့လာပါအောင် ကြည်နီးပါရမသိတာလေ့လာပဲဖြောက်လေလေ့လာဖြောက်ပြရမှာဟိုဒါစိတ်နဲ့စိတ်ထားတွေတန်ရှင်းအောင်ပြုလုပ်တဲ့ဤဘဲကိုဆိုပြီးတော့သိအောင်တိတော့တိထားပြီနီးတော့တိထားပြီဒါပေမဲ့လို့ပြထားတဲ့လမ်းလျှောက်မလျှောက်ဘူးဆိုလို့ရှိရင်လည်းတန်ရှင်းအောင်ပြုလုပ်တဲ့ဤကိုလက်တွေ့အသုံးချဘူးဆိုလို့ရှိရင်လည်းပဲစိတ်ကတော့ဒီတိုင်းဒီတိုင်းပဲဘာမှမထူဘူး ဒီတော့ဒီနည်းကမှန်တယ်ဆိုတာကိုလမ်းကြောင်းမှန်ကြောင်းနဲ့သိရမယ်လိမ့်လာကြည့်လို့စိတ်တွေတန်ရှင်းပြီးတော့တကယ်အရှိသဘောတွေလည်းပဲဤကံရှိတာပဲဆိုတာပေါ့လေတိလို့လို့ရှိရင်ကြထားတဲ့လမ်းကြောင်းတိုင်းလျှောက်တာပဲကိုယ်ထဲမှာသိစရာတွေအများကြီးပဲတခြားရှာဖို့မလိုဘူး တရားရှာကိုမှတွေ့ဆိုတာပေါ့တရားရှာဖို့တခြားမှာရှာဖို့မလို့ရှာဖို့ထဲရှာဖို့မလို့ဆွေးနွေးရှာဖို့မလို့ပညာရှိတန်ချင်းကပ်ပြီးတော့ပေါ့လေအခုကလာသိပ္ပံပညာတို့ဘာတို့ညာတို့ပေါ့လေရှာဖို့မလို့မြတ်စွာဘုရားဟောထားတဲ့တရားကိုစာရဝိလက်တွေ့ပေါက်ဆက်ပြီးတော့နီးပေးနိုင်တဲ့ကလျာဏမိတ်တာခေါ်တဲ့ ယဟန်ပုဂ္ဂိုလ်ပဲဖြစ်ဖြစ်လူပုဂ္ဂိုလ်ပဲဖြစ်ဖြစ်အဲ့ဒါကြီးရှာဖွေပြီးတော့သူတို့စီကနီးခံရတာပဲနီးရပြီနီးရပြီဆိုလက်တွေ့ကျင့်သုံးတဲ့ပိုင်ရောက်သွားပြီတကယ်အမှန်တရားတွေသိဖို့ရတိပွေရာရာမတိတာရှုကပယ်ဖြောက်လေကိုယ်ထဲမှာသိကြရတယ်အများကြီးပဲမရှုလို့မသိတာမကြည့်လို့မမြင်တဲ့ဟာကိုရှုကြည့်ပြီးတော့မြင်ပါစေတဲ့ ရှုလို့သိပါစေကြည့်ပြီးတော့မြင်ပါစေတဲ့သူဖြစ်တုံးဖြစ်ဆဲလေးပေါ့လေဖောင်းတုံးပိန်တုံးပိန်တုံးကြွားတုံးလှမ်းတုံးခြားတုံးကိုယ်တုံးဆန်တုံးစောင်းတုံးငယ်တုံးစသည်ပေါ့လေမြင်တုံးကြားတုံးနားတုံးစားတုံးထီတုံးပေါ့လေပူနွေးလေးဖြစ်နေတော့အခါလေးပေါ့လေအဲ့ဒါမှသိစရာတွေအများကြီးရှိတယ်တိပွေရမတိတာရှုကပဲဖြောက်လေတဲ့သူဖြစ်တဲ့အတိုင်း ဒါပါပဲအဲ့ဒါဘုရားဟောပဲအချင်းချုပ်ဒီအဲ့ဒါလေးဆိုရမယ်ကြည်နီးမှန်ရာမတိတာလေလာပေဖြောက်လေကြည်နီးမှန်ရာမတိတာလေလာပေဖြောက်လေကြည်နီးမှန်ရာမတိတာလေလာပေဖြောက်လေကြည်နီးမှန်ရာမတိတာ လေးလာပဲပြောင်းလေဉာဏ်မသိတာလေးလာပဲပြောင်းလေရှင်ကြီးမှန်ရာမသိတာလေးလာပဲပြောင်းလေတိပွေရာရာကိုရီးယားအသိစရာကြီးအများကြီးပဲတိပွေရာရာမတိတာရှုကပဲဖြောက်လေရှုကပဲ တိဝေယာယာမတိတာရှုကားပဲဖြောက်လေတိဝေယာယာမတိတာရှုကားပဲဖြောက်လေတိဝေယာယာမတိတာရှုကားပဲဖြောက်လေတိဝေယာယာမတိတာရှုကားပဲဖြောက်လေ as Sarah have mentioned, to attain the knowledge is only if we are following the routine, the path of as a Buddhist is not sufficient enough. So we will be paying respect to the Buddha statue or Buddha Rupa and we may be um, counting the beads by reflecting the virtues of the Buddha and some even wrongfully thought that by going to India and pay respect to the places, then they, they have closed the door of going to the four nether world. And some even take uh, refuge to the uh, That, that is, the, all these mentioned things are not enough profitable for a person. So even while we are paying respect to the Buddha, if we cannot tame or culture our mind, our mind will be interrupted with greed, anger, and delusion. As for the delusion, this will be always connected with our mind in one way or the other. So even while paying respect to the Buddha, we have uh, this kind of interruptions from delusion. So there are some people who thought that I don't need to change my mind. From the very beginning, I am a good person. Because I am a good person, I don't need to uh, train our mind. So that is what he or she thought. But in accordance with Buddha's teaching, it is not that way. We needed to culture our mind time and again. So in accordance with Buddha's teaching, not only by practicing dana and sila, that is, by practicing generosity and observing morality, we must know to ourselves that we still need to civilize and culture our mind. So that is, as long as we have the chanda or desire to do, we know that we need to flourish our mind time and again. To flourish our mind or cultured our mind, we need to have a good method. So to attain the good method is we must have kalyana metta, that is a good friend or a virtuous friend. If you have a virtuous friend, you can get the help from the virtuous friend. Or you can read to the books, or you can find a teacher, or whatever the, person the person is teaching is the righteous way, you have to practice it. You need to search for the right teacher, good teacher. And that must, that teaching must be also righteous. It must be not the wrong one. It must be righteous. If it is righteous, then you have to, uh, you have to observe it and you have to search for it. On, in that way, you will be dispelling all the wrong understanding. But I, by understanding through the book knowledge and by listening to the Dhamma talk or by listening to our teachers is not sufficient enough for our mind to be civilized and cultured, but we need to practice. To practice means just by learning from the books, that is, called uh, learned knowledge or sutamaya jnana is a learned knowledge. Learned knowledge from our teachers or from the books is it is just a guidance. It can make you uh, how to go or how to take the path. But we need to take the path which is straightforward for us to dispel and to dispel the pollutants and to keep our mind pure and clean only by knowing the method. Just learned knowledge, if we stagnate there, and if we don't practice so, then our mind will be still the same as before. So, not only we need to learn the righteous method, we must search for it, we must know it, but also it is important to take the path. To take the path or walk the path means to practice it. So, as Shara says, if we search the Dhamma, we have to search within ourselves. It is, you cannot search with any means of from the science. So, whether it is uh, bhikkhu teachers or uh, uh, lay teachers, as long as it is a righteous teaching, then we have to follow accordingly. As those bhikkhus and the teachers who have been following the path of the teaching of the Lord Buddha, then we have to know this is the righteous teaching. Only by teaching so, we, we are learning and we are looking into. Looking into means we are searching within ourselves. We are making a research within ourselves. So that's why our practice is somewhat like we are doing the research within ourselves. That is, for example, like whether you are noting on the rising, falling, stepping forward, lifting, uh, bending, and etc., all from the sense of seeing, hearing, smelling, tasting, touching, etc. All these, if you are knowing, uh, uh, looking into, or watching, or observing, then that is the way you are coming to understand the truism. So by doing so, you will be abandoning the wrongful understanding. So Sarah have cited in a po- like a poetic phrase, and this uh, meaning of that phrase is, whatever we needed to be known, then that ignorance is by culturing our mind, we will abandon it. จิกุมันတော့ပစ္ဆန္တိလို့ဆိုထားပါတယ်ဉာဏ်မျက်စိရှိတဲ့ပုဂ္ဂိုလ်တွေဉာဏ်မျက်စိကောင်းတဲ့ပုဂ္ဂိုလ်တွေဉာဏ်မျက်စိကြည်လင်းတဲ့ပုဂ္ဂိုလ်တွေဟာအမှန်မြင်လာပါတယ်အမှန်အမှန်မြင်ကြတယ်ဒီလိုဆိုထားပါတယ်ဒီတော့အမှန်မြင်တဲ့ဉာဏ်မျက်စိဖြစ်အောင်ဘယ်လိုလုပ်မလဲလို့လာပြီပေါ့ တကယ်အရှိအရှိတိုင်းသိဖို့ရံအတွက်ဘာလုပ်မလဲဘူတံဘုဒ္ဓတော်ပသတိဘုဒ္ဓဆိုတာမြန်မာလိုပြန်လို့ရှိရင်တော့ဖြစ်နေတာရှိနေတာအဲဒါဘုဒ္ဓခေါ်ပါတယ်အခုဆိုကြပါစို့ဘုန်းကြီးပြောဆိုတဲ့အတန်ဘာသာပြန်တဲ့အတန်ယောဂီတွေတရားနာပိဋကရဲ့နားထဲမှာရောက်နေတာပဲ တန်လှိုင်းနေရဒါအတိုက်တက်ကြီးခေါ်ပါတယ်တကယ်ရှိတာပဲသူကတော့မရှိဘူးလို့ညင်းလို့မရဘူးအဲ့ဒီအတန်ကိုဖိုင်းယူနိုင်တဲ့နားထဲမှာဓာတ်တစ်မျိုးရှိတယ်အကြည်ဓာတ်ကြည်ဓာတ်မရှိလို့ရှိရင်မကြောက်ဘူးအကြည်ဓာတ်ရှိနေလို့သာကြားတာပေါ့အခန္ဓာခေါ်ပါတယ် အတန်လိုင်းကအဲ့ဒီအကြည်တိုက်ကိုလာပြီးတော့တိုက်ခတ်ပြီးတော့ပေါ်ပြီဆိုလို့ရှိရင်ပြောသမျှအတန်လေးကြားနေတာပဲအဲ့ဒါပွင့်လာတာပေါ့ခန္ဓာပေါ်မှာအတိုက်တဝင်ပြီးတော့တိုက်ခတ်လိုက်လို့ရှိရင်အပွင့်တဆိုတာအတိညာလေးခါတော့ပွင့်လာတာဒီတော့အခန္ဓာနဲ့အတိုက်တက်ကတော့ဒါယုတ်တရားကြာတိတာဒါနတရား နားထဲမှာကြားတဲ့အတန်နဲ့စိတ်နဲ့ဆုံစည်းတော့ဒါအတွေ့ခေါ်ပါတယ်ကြားတွေ့လို့ခေါ်ပါတယ်တာချွေးတဲ့အတန်လေးတွေနားထောင်လို့ရှိရင်နားထောင်လို့ကောင်းလေဒါခံစားမှုဆောင်းဆောင်းအောင်အတန်လေးကြားလို့ရှိရင်နားထောင်လို့မကောင်းဘူးဒါလည်းခံစားမှုပဲအဲ့ဒီခံစားမှုကတော့ဖြစ်တော့တာပဲကြားသိကြားတွေ့ကြားခံစားတဲ့အဲ့ဒါနတရားအပွင့်တက်ခေါ်ပါတယ်သူကတော့ ခန္ဓာပေါ်မှာတိုက်တာရောက်လာတဲ့အတွက်သူကပွန့်ထွက်လာတာပေါ့ဒီဘောပါပဲမိရှင်များချစ်တဲ့အခါမိပွင့်တဲ့ဟောကြောက်ရှိတယ်ပို့လိုက်လို့ရှိရင်မိပွင့်လာတာအတိုက်တက်ကအဲ့ဒီကြောက်ကိုလာပြီးတော့ပို့လိုက်လို့ရှိရင်မိပွင့်လာတယ်ရမ်းမိကြည့်ဆိုလို့ရှိရင်လည်းအင်္ဂါရမ်းမိကြည့်အင်္ဂါရမ်းမှာ ဆန်လေးမှာကတ်ထားတဲ့ရံနဲ့ထက်ကလေးစုကလေးလို့ရှိရင်ရှဲကလေးစုပြီးပွင့်လာတာပဲအခန္ဓာကြီးတက်တယ်လည်းပဲမီးမလာဘူးအတိတ်တကြီးတက်တယ်လည်းပဲမီးမလာဘူးကန္တပေါ်မှာအတိတ်တရံလေးရသွားပြီးတော့ထက်ကလေးစုပြလိုက်တာနဲ့ရှဲကလေးစုပြလာတာအပွင့်တက်တယ်ပြလာတာဒီသဘောပဲအဲ့ဒါဒီဓာတ်တွေပဲအကုန်လုံးပဲ ခုကြားတဲ့ခါမှလည်းဓာတ်တွေပဲသူသဘောသူဆောင်ပြီးတော့ဖြစ်နေတာလေပဲဘယ်သူမှလုပ်တာမဟုတ်ဘူးသို့သောအကြောင်းတိုက်ဆိုင်လို့တော့ဖြစ်လာတာပဲနားရှိလို့ကြားရတယ်အတန်းလာပြီးတော့ထိခိုက်လို့ကြားရတယ်ဆိုတာပေါ့လေဒါတော့အကြောင်းလေးတွေတော့ရှိပါတော့အဲ့ဒီသဘောမျိုးပဲဒီမှာအဲ့ဒါကကြားတော့ကြားစဲမှာကြားနေတော့မှာပေါ့လေဖြစ်ခိုက်ရှုမှသဘောဝဆိုတာပေါ့လေသိနိုင်ပါတယ် ဘာမှမသိအောင်တော့အဲ့ဒီခိုက်တာလေးမှာသတိတော်ထားရတယ်ကြာကြာရင်လည်းငင်းမှရတယ်ကြာကြာရင်လည်းငင်းမှတ်နိုင်မယ်လေပေါ့လေတတိလွတ်သွားပြီဆိုလို့ရှိရင်ဒီကြာတိုက်ခိုက်တာမှာခန္ဓာတိုက်တာအပွင့်တတ်ခေါ်တဲ့သဘာဝတရားတွေမသိတော့တူဝေသွားပြီအဲ့ဒါမောဟခေါ်ပါတယ်ခန္ဓာ အဲ့ဒီခိုက်တံမှာကိုကြိုက်တဲ့အရာလေးနဲ့တွေ့သွားလို့ရှိရင်ဟောလောဘဖြစ်တယ်တမတေရာကတက္ကတကနားထောင်နေနေတာမကြိုက်တဲ့အရာနဲ့တွေ့ပြီဆိုလို့ရှိရင် နားမထောင်ခြင်းမုန်းတဲ့ဒေါသတွေဖြစ်တာပဲဒါပဂတိပုဂ္ဂိုလ်တွေမှာဒီတိုင်းပဲကြားတဲ့ခိုက်တံမှာဒါတွေတတိမထားလို့ရှိရင်ဖြစ်တယ်လို့မြင်တဲ့အခိုက်တနားတဲ့အခိုက်တအရသာစားတဲ့အခိုက်တထိရတဲ့အခိုက်တ စိတ်ကူးတဲ့ခိုက်တတ်မှာလည်းပဲဒီလိုတတိမရှိသမျှတော့ကိလေသာတွေကတော့အပြည့်ရှိနေတာပဲဒီတော့ဒီစကားအရဆိုလို့ရှိရင်ရိုးရိုးပုဂ္ဂိုလ်တွေဟာအိပ်ပျော်နေတဲ့အချိန်လောက်ပဲတက်တာလေကြံတဲ့အချိန်ကတော့ကိလေသာနဲ့ပဲအချိန်လေးကုန်တာများပါတယ်သတိမထားလို့သတိမဲ့လို့ကိလေသာတွေနဲ့ပဲအချိန်ကုန်တာများတာပဲ ညဉ့်ညမ်းမှုတွေနဲ့ပဲအချိန်ကုန်ဝင်များတာပဲတန့်ရှင်းမှုနဲ့အချိန်ကုန်တာမရှိဘူးအဲ့ဒါတွေ့ကြည့်ပေါ့ညဉ့်ညမ်းမှုနဲ့အချိန်ကုန်ရတဲ့ဘဝဟာအောက်တန်းစားဘဝလားအထက်တန်းစားဘဝလားတန့်ရှင်းတဲ့ဘဝလားညစ်ပတ်တဲ့ဘဝလားလူကောင်းသူကောင်းတွေဘဝလားလူဆိုးတွေဘဝလားဆိုတာပေါ့လေအဲ့ဒါကိုယ့်ကိုယ်ကိုတွေ့ရပါတယ်ရှင်းပါတယ်အမှန်တရားရှင်းပါတယ်ဘာမှလေးနဲ့နဲ့တွင်းနေဖို့ပေါ့ Sarah explains that to attain the wisdom, uh, wisdom in ourselves is we need to see the truism of the nature. So how it is or how it developed, we need to understand. So Sarah explains as Buddham Buddha to Pasati. That is to understand the present object. Buddha is, it is at the present, it is really existing at that moment. So for example, if we are hearing the sounds, then when the sound come to strike your ear base, then these two elements are really exist. So when these two sounds, the sound come to strike your ear base, then in our inner ear we have the receptor for to perceive the sound. This is the recipient and that is the, the sound is like an attacker. So if the recipient and the sound, recipient from your earpiece and the sound come to strike it, then whatever the sound is there, then we come from our consciousness, we come to know what the nature of that sound is. So that is the time we are having the knowledge. So of uh, First of all, we will know this is the sound. And to perceive this sound from the ear base is we need to have the contact from these two natures. Only then we know there is a sound or we are hearing. So if that sound is a sweet sound or a good sound, then we, we, we like it. There is a uh, we have the feelings in ourselves. So it is somewhat like you are getting a fire from a, uh, from a matchbox. Now in some matchbox, uh, it is you have to uh, push the uh, wheel, and then once you rub it with your hand, then with that friction will conduce the fire to get it. It is same as it goes to the matchbox and the matchstick if you strike on the surface of the matchbox, then you will get the fire. So in the same manner, whenever there is a basic receptor is come to strike by the any object, appropriate object, sound to the ear base, then after all, these are the datu or the element. These are happening just by itself. It is not you or me. It is just by itself happening when the condition favors. So whenever there's the condition favors, as long as your receptor from your ear is well and good, then you hear the sound. While it is happening, then to come to understand the reality of the nature or Sabawa, we need to have sati, that is the mindfulness. We must have watchful mind to observe what is happening while it is happening. So when there's a sound, then it strikes the earpiece, then you will know that uh, hearing, you will be knowing the hearing. But if our mind is deluded, we don't know what is the real nature that is happening in the sense of hearing. So that's why if we heard the good sound, we like to listen repeatedly. For example, like good song or so, we want to hear it repeatedly. And if we don't like the sound that is we dislike, then we hate it and we try to avoid away from that bad sounds. So in the same manner it goes to the sense of seeing from the smelling, tasting, touching and etc. So in that way, also in our mind too, from our thoughts to the mind base, we will be having an unending, non-stop mind flow will be going on. That's why Sarah says that all the time, if we are, if we have not cultured or tamed our mind, we are living with kilesa overwhelming in ourselves. That is the defilements. So, all the individual in this world, most of uh, all of us, have been spending our time with influence of the kilesa or the defilements. So if we are living with defilements, what is it? We are not a pure person. If we are not a pure person, what is what is it? Then we become a dirty being. Or dirty, we are living with a dirty mind. If you are a dirty mind, then how can you become a good person? Then if you are not a good person, on the opposite side is we will become a bad person ဖြစ်နေတဲ့ဟာကိုသူဖြစ်တဲ့အတိုင်းသိဖို့ဆိုတာကတော့ဖြစ်ပြီးလွန်ပြီးမှသွားပြီးတော့ကြည့်လို့ရှိတယ်မမြင်တော့ဘူးအထင်ပဲရှိတော့တာပါမဖြစ်ခင်လည်းစိတ်ကူးရင်လည်းပေါ့လေကြိုပြီးကြည့်လို့လည်းပဲတကယ်အရှိကိုမမြင်နိုင်ဘူးအထင်ပဲရတာပဲ ခုလောလောဆယ်ဖြစ်နေတာကိုကြည့်မှဒါမှအမှန်တိုင်းမြင်တာပါအခုမိုးခါဆိုလို့ရှိရင်ကောင်းကင်ကအဆက်စီးတွေလက်တာလက်ပြီးမှသွားကြည့်လို့ရှိရင်တော့ဆက်စီးမမြင်တော့အထင်ပဲရှိတော့တာဒီနေရာလက်သွားတယ်ဒါတော့ပဲမလက်ခင်နဲ့ကြိုကြည့်လို့လည်းမရဘူးပုံမှန်မပေါ်သေးပဲမြင်ခွင့်ရလက်နေတော့ကြည့်မှဆက်စီးကိုမြင်ပါတယ် လက်လက်ချင်းကြည့်မှဆက်စီကိုမြင်ပါတယ်မြင်လဲဆိုတော့အဲ့ဒီနေရာလေးလင်းသွားတာတတ်ထင်ရှားတယ်လင်းပုံလေးတွေကလေကိုယ်ကြီးကောက်ကောက်လေးလင်းသွားတယ်ရှိတယ်လင်းပုံလေးလည်းတီးသွားနိုင်တာပဲဒီမှာဒီတော့ရှက်လက်တွေတော့ကြည့်မှရှက်ရအောင်တီးရတယ်လို့လင်းပုံလေးလည်းတီးရတယ်လို့ထို့တူပဲကိုယ်တွေကသိစရာတွေကိုသူတို့ဖြစ်တုံးဖြစ်စေလေးကြည့်ရတာ ဘူတံဘူတတော်ပစ္စတိရဲ့ဘူတံဖြစ်နေတာရှိနေတာကိုပစ္စတိမြောင်ကြည့်ရတယ်ဘယ်လိုကြည့်မလဲသူဖြစ်တဲ့တိုင်ကြည့်ဘာဒီအဖြစ်ကြည့်ရမလဲငကူတွေကအသိပြင်ဆင်ထားရတယ်အရှင်လေးစောင့်နေရတယ်သူကပေါ်လာတာနဲ့ပေါ်တဲ့အာယုဒီ အမှတ်ကလေးအသိစိတ်ကလေးရောက်သွားအောင်လို့တွန်းအားပေးရတာတွန်းအားဆိုတာဝိရိယကိုအပူလေးပြင်းပြီးတော့ဇန်တဘောအရာဆိုလို့ရှိရင်လည်းချိန်လဲချိန်ရတယ်တွန်းအားပေးတာကတော့ပေါ်တဲ့အောင်စီစိတ်ကလေးကတ်သွားအောင်ရောက်သွားအောင်ချိန်လဲကတော့တက်အောင်အဲ့ဒါတက်ရေးကြည့်တယ်အဲ့ဒီနှစ်ခုပါနေလို့ရှိရင်အဲ့ဒီပြစ်မှမြင်ရတဲ့အကွင်း မြင်ရတဲ့အာယုံစီစိတ်ကလေးကတ်သွားတာပဲအဲ့ဒါတတိပဲဒီတွန်းအားတဲ့ချိန်အားရှိနေတဲ့ရွေ့အာယုံမှာစိတ်ကတ်သွားပြီဆိုလို့ရှိရင်တတိကအမြဲတမ်းဖြစ်နေတော့တာပဲတတိဖြစ်နေလို့ရှိရင်ဒီစိတ်ဟာဘယ်မှပြေတော့ဒီစိတ်လည်းပဲတခါတည်းသူဖမ်းချုပ်ထားတာပဲဒီမှာစိုက်ကြနေတာပဲအဲ့ဒီစိတ်ကလေးအချိန်တိုင်းချိန်တိုင်းအာယုံပေါ်တိုင်းမှာရှိရတာပဲ ဘယ်လိုရှုမလဲသူဖြစ်တဲ့အတိုင်းနဲ့ဖြစ်တာကတစ်မျိုးကိုအမိတတ်တာတစ်မျိုးမရှိရဘူးဥမာဖြင့်မြင်မြင်တယ်ပဲကြားရင်ကြားတယ်ပဲနားရင်နားတယ်စားရင်စားတယ်ထိရင်ထိတယ်သိရင်သိတယ်ပေါ့ကိုယ်ရင်ကိုယ်တယ်ဆန့်ရင်ဆန့်တယ်ပေါ့ထိုင်ရင်ထိုင်တယ်ထားရင်ထားတယ်ကြွရင်ကြွတယ်လှမ်းရင်လှမ်းတယ်ခြားရင်ခြားတယ်သူဖြစ်တဲ့အတိုင်းနဲ့သူဝမ်းပိုက်စိုက်ထားတယ် လေရှုသွင်းလိုက်တဲ့ကကြတော့ဖောင်းတက်လာတယ်။ဖောင်းတာကိုဖောင်းတယ်လို့မှတ်ရမှာ။ပိန်လည်းသွားလို့လို့မရဘူး။သူ့အရှိကိုအရှိတိုင်းပိန်ကျသွားတယ်လည်းပဲဖောင်းတယ်လို့သွားလို့လို့မရဘူး။သူ့အရှိတိုင်းပိန်တယ်လို့မှတ်ရမှာပဲသူ့အရှိတိုင်းဖြစ်တာကတမျိုးကိုအမိတတ်တာတမျိုးဒီလိုတော့သွားမလို့ရဘူး။အထင်းနဲ့လည်းသွားမလို့ရဘူး။အရှိကိုအရှိတိုင်းပေါ့လေ။အဲဒါကိုကြည်တအောင်ဆိုပြီးတော့မြတ်စွာဘုရားက ဘူတံဘူတတော်ပစ္စတိသူဖြစ်ရှိနေတာကိုသူဖြစ်တဲ့အတိုင်းစိတ်အားဆိုင်ချိန်ကသက်ကပြီးတော့ဆွေးမဲ့စွာရှုပြီးတော့စိတ်ကိုစူးစီးပါအောင်တဲ့အဲ့လိုမှတ်ထားပါရဲ့တန်ရှင်းတဲ့စိတ်ကလေးတွေကြီးဖြစ်အောင်ကြိုးစားပါအောင်ပရမဇုံအဲ့လိုမှတ်ကြထားပါရဲ့ when we are taming our mind, Sarah explained that we must live up to the present moment. That is, we must look to the present occurrences of all the object, whatever you are observing. If we are looking beyond that object, then your mind is not correctly observing on the object of meditation. Or if you are slugging backwards and not observing concurrently onto the object of meditation, then this is also not correct. Whatever is happening at the present moment, you must keep your mind onto the object of meditation instantly, immediately. So it is somewhat like if you're watching the lightning. Lightning is very swift and fast. If you are trying to look at before or after the lightning, then you cannot see the real happening, what is that lightning nature is. So you cannot see the true nature of that lightning. While it is happening, if you look at it to the lightning, whether it is in a curved manner or in an arrow manner or whatever it is, you will be seeing the true nature of that lightning because you look at it at that present moment. So that's why do uh, similarly in our practice of meditation, we need to observe to the object of meditation at the present moment. We need to keep our mind one present moment after another, and we focus with our mindfulness. Look means we have to focus with our mind and look into it. So that is, we are, we have prepared our mind to look to the object of meditation. When we are observing to the object of meditation, we need to have energy as well, we need to have right aim. So only with that right aim and energy and you push and concurrently if you are noting on it, noting means observing on the object of meditation, you will be seeing the reality of what is happening in that object. So that's why it is important to have a sati, that is the mindfulness, there must be right aim and correct aiming must be there and only with concurrent noting with mindfulness, then you will be seeing the true nature of the object, whatever you are observing. But if your mind is dispersing elsewhere, you cannot see the truth. Your mind must be calm and collected and note or observe on the object of meditation. So that's why to observe it as, as it is. That is when we are seeing, note as seeing, seeing. Hearing, note as, observe it as hearing, hearing, smelling, tasting, touching, bending, lifting, pu- pushing forward and stepping down or so, or etc. Whatever you are, the whole day, whatever you are observing to your behavior, you have to observe it with present noting or present observation. So if you are noting the rising phenomenon, your noting or observation mind must be with the rising phenomenon. While rising, if you want to make it to switch, switch your mind to the falling, it is not correct. While it is falling, you have to note and observe the object, the present object, as it is as falling as falling. So in this practice, it is the real practical walk. There is no chance for assuming in this walk. So that's why with our collective mind, which if we are directing our mind to the present object and uh, observing on it, then you will be observing and understanding the truth of that nature. So first of all, that's why Sarah says Buddha expounded that first of all, we need to pure and clean our mind. And secondly, we need to focus to the present object, whatever it is, as it arises. ပြီးတော့ငေးငိုင်တာဆီလိတိကတာပေါ့လေအဲ့ဒါလေးအကုန်လုံးဖယ်ရှားပလိုက်တာပဲအဲ့ဒါလေးกินသွားတာပဲအဲ့ဒါกินတဲ့စိတ်ကလေးဖြစ်လာတာအဲ့ဒါဘာဝနာပဲအဲ့ဒါတန်ရှင်းတဲ့စိတ်ကလေးဖြစ်လာတာပဲအစိုက်တဲ့ဝိရိယပါတယ်ဘာဝနာစိတ်ကလေးဖြစ်လာတာပဲအဲ့ဒီဝိရိယပါတယ်တန်ရှင်းတဲ့စိတ်ကလေးပေါ်လာတာပဲအဲ့ဒါဘာဝနာခေါ်တာပဲ သူပေါ်တဲ့ခိုက်တာမှာစိတ်ကလေးရဲ့တာရှင်းသွားတာဖြစ်လို့ပုံရလို့လည်းခေါ်ပါတယ်ဒီမှာဟောချိန်ပေးတယ်ပေါ်တဲ့အောင်နဲ့ရှိမှတဲ့စိတ်နဲ့တဲ့အောင်ဒီမှာစိတ်ကလေးကချိန်ထားတော့တဲ့နေပြီဆိုလို့ရှိရင်တခြားတစ်ပါးစိတ်ကချော်ထွက်တာမရှိတော့ဘူးဒီမှာတဲ့နေတာဟုတ်အဲချော်ထွက်ဘူးဆိုလို့ရှိရင်ချော်ထွက်ရင်ကာမပုံသားဆိုတော့ ကောင်းတာတွေကြံစီတာပဲကောင်းတာတွေမြင်ရင်ကြားရင်နားရင်စားရင်ထိရင်ဆိုတာပါလေလူရင်တာတွေလျှောက်ပြီးတော့စိတ်ကဥတန်းပြီးတော့ရောက်တော့တာပဲမကျင်တဲ့ဆရာတွေတွေးလို့ရှိရင်လည်းဒေါသတွေဒေါသအကြံတွေဒါပေါ့ညှင်းဆဲဆရာတွေကြုံလို့ရှိရင်ညှင်းဆဲလို့တဲ့စိတ်ထားတွေပေါ့လေအဲ့ဒါတွေဖြစ်နေအခုဒီမှာစိုက်ထားတယ်ဆိုတော့ခုန short တော့ငို့ပြီးတော့ပေါ့လေ ကာမဂုဏ်ဥတည်တာလည်းမရှိဘူးသူများဖြစ်ရှိလို့တဲ့ဥတည်တာလည်းမရှိဘူးသူများကျင်းစေလို့တဲ့ဥတည်မှုလည်းမရှိတော့ဘူးဒီမှာစိတ်ကလေးစိုက်ကြတယ်ဘလောက်ကောင်းသလိုဒါလည်းဘာဝနာပဲစိတ်ကလေးဥတည်နေတာတန်ရှင်းတဲ့စိတ်ကလေးဖြစ်နေတာပဲတမိနစ်လောက်ဆိုလို့ရှိရင်အချိန်ပေါင်း60တန်ရှင်းသွားတာပဲသိကြောက်တော့တတိလေးကတ်လာတယ်တတိလေးကတ်တယ်တော့စိတ်အစဉ်ညဉ့်ညမ်းမှုဝင်တော့ဘူး ຢာကလည်းမဟုတ်ဒေါသလည်းမဟုတ်ဒီမှာစူးစိတ်စိတ်တခါတည်းကိုစိတ်ကလေးကိုငြိမ်ပြီးတော့ကြာသွားတာပဲလှုပ်ရှားတာမရှိဘူးအဲလိုစိတ်ကလေးတတုတ်တတုတ်ဖြစ်ဖြစ်ဖြစ်ဖြစ်သွားတာကိုပဲဒါဘာဝနာလို့ခေါ်တာပဲအဲဘာဝနာဆိုလို့ရှိရင်စိတ်ကလေးဟာတတ်ရှင်းတာပဲတတ်ရှင်းတဲ့စိတ်ဆိုရင်အထက်တန်းကျတဲ့စိတ်ခေါ်တာပဲမတတ်ရှင်းတဲ့စိတ်ဆိုအောက်တန်းကျတဲ့စိတ်ကနဲ့စိတ်ကနဲ့အဲ့ဒါလေးတွေပါနေလို့ရှိရင် တန်ရှင်းတဲ့စိတ်အထက်တန်းကျတဲ့စိတ်တဲ့သရုံစိတ်တွေတဲ့ဖြစ်နေတာအဲ့ဒါလိုမွေးရပါတယ်အဲ့ဒါလိုနီးနဲ့မမွေးဘဲနဲ့တော့ထင်ရာတွေနဲ့ပေါ့လေစိတ်ကူးနဲ့မွေးလို့ကတော့မသေးကြပါဘူးဒါအမှန်သေးကြတယ်မြတ်စွာဘုရားကိုယ်လည်းဒီနည်းသေးကြတဲ့နည်းကိုရှာဖွေပြီးတော့သူကိုယ်လည်းလုပ်ခဲ့တာ That's why in this practice of meditation, we need to have immediate observation onto the object of meditation. That is, if there's a rising, as soon as it appears, then we must be observing as soon as it arrives till the end of the process. If the falling is there, then we must be observing with urgent energy onto the object of falling. But instead, if our mind is slackening or there is sloppiness or if it is cool and wandering elsewhere, then we cannot understand the truism or the truth of what is happening in this rising and falling. So only if we are observing immediately as soon as the object of observation arrives, and time after time if we are doing so, that is we are cultivating our mind that is called as bhavana. So if we are cultivating our mind time and again, then we will have a pure mind or clean mind. So this is also called as punya. Because clean mind is, is uh, also a merit. It is you are having a punya. So you are not aiming to or directing your mind to be able to observe to the object of meditation then there's a concurrent object, uh, you are a concurrent observation on the object of meditation. There, if your mind is not going elsewhere, but because as we are living in the sensuous plane, then whatever we see is good things, we like it. Whatever we see or heard, anything which is not satisfying to you, then you don't like it, you hate it. Or sometimes if you are if you are not, your mind is not on the object, but it is going elsewhere, then your mind will be interrupted with greed, anger, etc. But contrary to them, as we are civilizing or cultivating our mind, time and again to observe on the object of meditation continuously what is happening, our mind is clean and pure, and then it is not polluted by greed, anger, and there is no harassment or there is no tendency for your mind to uh, to uh, disparage others and etc. So if we can keep it for one minute, then there are 60 moments of purified mind we are obtaining. That is because we do have sati, and because of that mindfulness is there, our mind is pure. It is quiet calm, and it is collected and note or observe on the object of meditation. So this is called as bhavana. By cultivating our mind, we are having a pure and clean mind. If a person is having a pure and clean mind, that make that mind a high class of person. And that person also belong to the noble beings. So how to become a good person and a noble person. These teachings were expounded by the Lord Buddha and is carried down by our current teachers. အထုသယောဂီအထုပုဗ္ဗမတို့အချိန်တူတို့နဲ့အထုတဲ့အထုမှုတဲ့ပုဂ္ဂိုလ်တွေသူတို့တရားဌာနရောက်စဆိုလို့ရှိရင်ပိုတဲ့အာယုအလိုက်အမြည်တွေတက်တက်မှတ်နေရတာ။ ဒါလိုသလားအသာလေးစိုက်ကြည့်မပြီးဘူးလားလို့ဒီလိုမေးစရာရှိပါတယ်ယောဂီတွေကမေးခွန်းထုတ်နိုင်ပါတယ်အမိတတမှတ်နေရတာထောက်မနေဘူးလားဆိုတာပေါ့လေဒါလေးစိုက်ကြည့်နေပြီးတာပဲပေါ့လေအာထုဆမှာတော့အမိတက်ရပါတယ်အမိတက်တယ်ဆိုတာအတန်နဲ့တတ်တာဟုတ်ပါဘူးစိတ်နဲ့တတ်တာပါပဲ ဘုန်းကြီးတို့တရားရဲ့ဥမာတစ်ခုပြောရမယ်ဆိုလို့ရှိရင်ဘူးချိုကလေးတွေကြောင်းရောက်တဲ့အခါပထမဆုံးပြောအောင်ဆိုပြီးတော့တချင်းလေးနဲ့ပေါ့လေကလေးတွေလောက်ရပါတယ်ဘုန်းကြီးတို့လည်းပဲပထမဆုံးတော့တချင်းဆိုတဲ့အနေနဲ့မြတ်စွာဘုရားဟောကြားထားတဲ့အားတွေကိုနားရဲဝင်အောင်ပေါ့လေစိတ်ဝင်စားအောင်ပေါ့လေပထမဆုံးပြောရပါတယ် အဲ့တော့ဒီချင်းလေးနဲ့ချော့ပြီးတော့ကလေးဟာကြောက်မှပြောပြီးဆိုလို့ရှိရင်တော်တော်လေးအသားကျလာတဲ့ခါမှာမြန်မာကလေးတွေဆိုရင်ကာကြီးခဝေရစကကကကငါပေါ့နင်းလေးစတဲ့ကလေးဆို ABC ရပါတော့စလုံးလေးတွေစိတ်မှမှတ်ရုံမရပါဘူးအဲ့ဒါမှတော့အတန်ထွက်ရပါတယ်ဒါမှအတန်လေးတွေပါပါတယ် စလုံးလေးတွေမှတ်မိသွားပြီဆိုလို့ရှိရင်စလုံးလေးတွေနှလုံးပေါင်းသုံးလုံးပေါ့ဗောလေမမဘာဘာအစတွေပေါ့မမကဘာဘာတာဝေကြတော်လေးတွေအင်္ဂလိပ်မှာလည်းဒီတိုင်းပါပဲလွယ်လွယ်လေးအစသွားပါတယ်ဓမ္မအဲ့ဒါမှသူတို့မှတော့အတန်ထွက်ရပါတယ်ခုယောဂီတွေကတော့အတန်ထွက်ဖို့မလိုပါဘူးသူအရှိအရှိတိုင်းစိတ်အတန်ထွက်ကလေးပေါ့အဲ့ဒါလေးဒါခြားခြားနာနာကြည့်ဖို့ပါပဲ ခြားခြားနဲ့လည်းကိုယ်ပြပြရှုမှတ်တတ်ပြီဆိုလို့ရှိရင်နောက်ကလေးဟာနည်းနည်းကစာဖတ်တတ်ကနေပြီးတော့နောက်ဖတ်စာလေးတွေကျွမ်းကျင်ကျင်ဖတ်နိုင်လာတာပဲအဲ့ဒီကကျတော့အตาလေးကြည့်နေသို့သောစိတ်ထဲကတော့စလုံးတွေပေါင်းတော့တာပဲအဲ့ဒီသဘောမျိုးပါပဲတော့မှဒီတော့မိမိတို့ဟာပေါ်တဲ့အာယုံပေါ်တဲ့အတိုင်းပေါ်လေးအမိတိုက်ပြီးတော့မှတ်နေရတာစိလီနှစ်ကောင် အဟတာကြီးမဖြစ်ဘူးလားလို့တချို့ကတော့ထင်ကောင်းထင်မဲ့တကယ်လိုလို့လုပ်ရတာပါဆိုတာနားလည်ပြီးတော့ဘုမှုပင်မှုအစပေါ်တဲ့အာယုံကိုသူ့မှာရှိနေတဲ့အမိလေးတက်တော်ပြီးတော့အဆို့လေးနဲ့စိတ်အားစိတ်ချိန်ကားတိုက်ချိန်သားကြိုက်ပြီးတော့မိမိရရမှတ်ဖို့ကတော့ယောဂီများရဲ့တာဝန်ဆိုတာပေါ့မလွဲမသွေတာဝန်ဆိုတော့အဲ့လိုနားလည်ထားဖို့ပါပဲ။ So Sarah is explaining that as a yogi, as a meditator, in the beginning of our practice, we were always guided to label what that object is. So then some want to detest, and they like to say that uh, just by focusing the mind on the object, isn't it enough? Do we need to label it? It is not in the real, in the beginning, it is not so. It is somewhat like we are pursuing a worldly education. Before we, we go to the primary, at the pre-kindergarten or kindergarten, then we have to learn the alphabets first. That is A, B, and C, etc. So when we are learning A, B, and C, then we have to make uh, learn from. We have to make a noise as A, B, and C. In the same manner, it has to labor from our mind in the practice of meditation. Labor from our mind, not from ver- from the verbal verbally. As a yogi, then, if we are labeling from our mind to the object, it is because it is essential, then we are guided to label it at first in the beginning of our meditation. It is not um, hindered, it is not barred from you, from the understanding of the object. So that's why if we are knowing that rising as rising and falling as falling, at the same time, of course, we need to focus our mind with concurrent noting at this, with the energy as well with the right aim then only we are doing our duty ဘုံပင်မှုမှာတောက်တာတွေတင်းတာတွေလှုပ်တာတွေရွေ့တာတွေဒါသဘာဝခေါ်ပါတယ်အထက်ကိုအထုဆမှာတော့အဲ့ဒါကိုကွက်ပြီးတော့မြေအောင်ကြည့်လို့မရသေးပါဘူးပြောဆိုစီအတိုင်းဖောင်းရင်လည်းဖောင်းတယ်ပင်လည်းပင်တယ်ဆိုတာပေါ့လေ လူနဲ့ပဲခွင်ချမှတ်မိဖို့အသိအရေးကြီးပါတယ်အဲဒါလိုမှတ်တဲ့အခါမှာဝမ်ပိုက် ပုံတန်တန်ကြီးပေါ်လေ shape ခေါ်တာပေါ့စိတ်ရောက်ချင်ရောက်နိုင်တယ်သုံးဖို့ဖောင်းလိုက်ပိန်လိုက်ဆိုတာအချင်းရာအာကာရပေါ်လေမင်းသားဆိုအဲဒီပုံမှာလည်းရောက်ချင်လည်းရောက်နိုင်တယ်အဲဒါလေးကတော့တကယ်တောက်တင်းလှုပ်ရှားတဲ့လေဓာတ်ကိုသိတာတော့မဟုတ်သေးပါဘူး ပုံနဲ့ဟန်ပါအမူအရာပဲဒါပဲသိပါအဲ့ဒီပုံမှာစိတ်ရောက်နေပါသေးတယ်မှတ်လို့တော်တော်လေးအသားကျသွားတဲ့အခါကျမှရှင်းပြီဆိုလို့ရှိရင်ပုံတန်တာလည်းမပေါ်ဘူးခုနဖောင်းပယ်မှုအာဂရအချင်းရလည်းမပေါ်ဘူးအဲ့ဒါကိုကြော်ပြီးတော့တောက်တဲ့ပုံမှာစိတ်ကလေးရောက်သွားမယ်တင်းတဲ့ပုံမှာစိတ်ကလေးရောက်သွားမယ်လှုပ်တဲ့ပုံမှာစိတ်ကလေးရောက်သွားမယ်အဲ့ဒီကကြမှာသဘာဝကိုသိပါတယ် သို့တော့ရှုမှတ်တဲ့အခါမှာတော့အဲ့ဒီလိုတော့စိတ်ကူးမှရဘူးဝမ်းဘက်မှာစိတ်ဆိုင်ပြီးတော့ဟောပေါ်လာတာနဲ့ဒီကရှုမှတ်တာနဲ့ဆရာစိတ်ချိန်သားကြိုက်ပြီးတော့မှတ်ဖို့ပဲတောင်းရှိတယ်ဘာမှမစဉ်းစားရဘူးဒါကဝမ်းပိုက်ပဲဒါကဖောင်းတာပိန်တာပဲအဲဒါကတောက်တာတင်းတာပဲဆိုတော့တွားပြီးတော့စိတ်ကူးမထက်နဲ့စိတ်ကူးထက်ရမှားတယ်တကယ်အမှန်တရားမသိနိုင်ဘူး အဲ့တော့စိတ်ကူးမပါပဲနဲ့ဖောင်းဖောင်းချင်းပိန်ပိန်ချင်းအဲ့ဒီစီစိတ်ကလေးရောက်သွားဖို့တွန်းအားအရေးကြီးတယ်ဆိုတာပဲတဲ့အောင်လို့ချိန်အားအရေးကြီးတယ်ဒါပဲပေါ်တိုင်းပေါ်တိုင်းမပြငါတို့အလုပ်ဟာဒါပဲရှိတယ်ဆိုတာပေါ့လေအဲ့လိုသဘောထားပြီးတော့ယုံကြည်ခြင်းနဲ့ဆန္ဒပြင်းပြင်းနဲ့ပေါ့လေအားထုတ်လို့ရှိရဲ့နိုင်ပိုင်းလေးအတွင်းမှာပဲထူးခြားလာတတ်ပါတယ် အဲ့ဒါလိုမဟုတ်ဘဲနဲ့ကိုယ်စိတ်ကိုယ်တွေကိုယ်သဘောတွေထည့်ပြီးတော့ဗောလေခပ်ပေါ်ပေါ်ခတ်ရော့ရော့ဗောလေအဲ့ဒါလိုလုပ်လို့ကတော့တလားအထုတ်တယ်ဘာမှတူမဟုတ်ပါဘူးနှစ်လားအထုတ်တယ်ဘာမှမတူပါဘူးဒါပဲတေချာစုစိုက်ပြီးတော့ရတဲ့ရပိုင်းလေးမှာဗောလေသူချာချာဖြစ်နိုင်ပါလေအဲ့တော့ဒီနေ့တော့အဲ့ဒါတဲ့တိုက်တိုးရင်းနဲ့ဗောလေဒီတရားအဆုံးသတ်လိုက်ပါပြီ Sierra explained that in the beginning, supposing if we are noting on the rising and falling of our abdomen, then in the beginning we cannot catch with our mind the true nature of what is happening in the rising and falling. So in the beginning we will be just observing, although we direct our mind to the object of rising and falling, from our mind, our mind will be knowing Sometimes only the, do the shape and form of your abdomen, or sometimes just the moving nature. It's called as manner, the manner of uh, moving, uh, expanding outward and inward. So, in the beginning, we cannot understand the stiffness, tension, etc., the characteristics of that wind element, what we have to understand. So, by observing soul, then when our mind is quiet and we have become so accustomed to understand this nature of rise and fall, then only later we will be pick up from our mind the stiffness, tension, motion, etc. All these will be known from your mind. But in the beginning, it is not so. And also, by observing so, we cannot add in our imagination or what we wanted to see. So we have to see the present moment, to the present object with the right aim and observe as it is. It is very important. You have to observe the object. There is no room for thoughts. There is no room for imagination. Just observe the object as it is and you watch what is what it is. But when we are observing the object, it is very important to have the right aim and it is important to have the good energy with concurrent observation. So as a yogi, we have only one walk, and that walk is to each and every hour we have to be observing to the present occurrences or the object of meditation what we have to do. But if we are taking this uh, practice superficially, or with sloppy uh, noting, then what, even though we may be spending time one month or three months, there is no progress. We need to pay attention carefully and we have to observe it as Siaraji has explained for the whole night tonight. Thank you. We have finished. စာကြီးရဲ့အဲ့ဒါပွားနေတာဟုတ်လားအဲ့ဒါဖြုတ်ပြဖို့ကောင်းတယ်အပူပဲအဲ့ဒါ